ခရီး28အငယ်1မှ4စပြည့်နှင့်ရင်မှုသောသူတို့၏နေရာကျွယ်ဝသောဂျိုင်းဦးတွင်အေဖရိအမျိုးတေတောက်ကျူးတို့၏မာနတရဖူနှင့်သူတို့၌ညှိုးနွမ်းတတ်သောဘုံတရေ၏ပန်းပွင့်သည်အမင်္ဂလာရှိ၏သာရဖျား၌ခွန်အားတကူကြီးသောသူသည် မိုးသည်ပါလျက်ဖြစ်စည်းသော မိုးသက်မုန်တိုင်းကဲ့သို့၎င်း ပြင်းစွာထ၍လွှမ်းမိုးသော ရေကြီးကဲ့သို့၎င်းမြေတိုင်အောင် ပြင်းစွာချပစ်လိမ့်မည်။အေဖရင်အမျိုးတေတောက်ကျူးတို့ဤမာနတရပူသည်ကြော်နှင်းခြင်းကိုခံရလိမ့်မည်။ကြွယ်ဝသောခြံဥတွင် သူတို့၌ညှိုးနွမ်းတတ်သောဘုံတရီဤပန်းပွင့်သည်ຫນွေကာလမစေမီ အလျင်တီးသောအတီးကဲ့သို့ ဖြစ်လိမ့်မည်။ ထိုအသီးကိုမြင်သောသူသည်မြင်လျက်လက်နှင့်ကိုင်လျက်ပင်စားတတ်၏။5ထိုကာလ၌လည်း၊ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်ကျန်ကြွင်းသောမိမိလူတို့၌ဘုန်းရှိသောသရဖူ၊အသရေတင့်တယ်သောဦးရစ်ဖြစ်တော်မူလိမ့်မည်။တရားမှုကိုစီရင်သောသူတို့အားတရားစီရင်သောဥာဏ်ကို၎င်း ရန်သူမျိုးတကားတိုင်အောင်စစ်မှုကိုလှန်သောသူတို့အားခွန်အားဗလကို၎င်းပေးတော်မူလိမ့်မည်။သို့သော်လည်း၊ထိုသူတို့သည် စပျစ်ရည်ကြောင့်မှားယွင်းကြပြီ။သေရည်သေရက်ကြောင့်လမ်းလွဲကြပြီ။ယဇ်ပုရောဟိတ်နှင့် ပရောဖက်တို့သည်သေရည်သေရက်ကြောင့်မှားယွင်းကြပြီ။စပျစ်ရည်နှင့်မွန်ကြပြီ။သေရည်သေရက်ကြောင့်လမ်းလွဲကြပြီ။ဗျာဒိတ်ခံသည်အရာ၌ မှားယွင်းလျက်တရားစီရင်သည့်အရာ၌ထိမိ၍လဲလျက်နေကြ၏သူတို့စပွဲရှိသမျှတို့သည်လွတ်လပ်ရာမရှိသည့်တိုင်အောင်အံဘတ်နှင့်၎င်းအညစ်အကြေးနှင့်၎င်းပြည့်လျက်ရှိကြ၏သူတို့ကအဘဲသူကိုပညာသွန်သင်ခြင်းတည်းအဘဲသူကိုတရားနားလည်စေခြင်းတည်းငါတို့သည် နို့နှင့်ကွာဆရှိသောသူ အမိသားမြတ်နှင့် အနိုင်ကွာရသောသူဖြစ်ကြသလို ပညာတခုပေါ်မှာတခုတခုပေါ်မှာတခုတဏီပေါ်မှာတဏီတဏီပေါ်မှာတဏီဒီဘက်မှာအနှင်းငယ်ဟိုဘက်မှာအနှင်းငယ်ရှိပါသည်တကားဟုဆိုကြ၏အကယ်စင်စစ်စကားမပြီသောနှုတ်ရိုင်းသောရှာနှင့်ဤလူမျိုးကိုမိန်တော်မူလိမ့်မည်ဤသို့ပြုလျင်ငြိမ်ဝတ်လိမ့်မည်ပင်မသောသူတို့သည်ငြိမ်ဝတ်ကြစေ ဤသို့ပြုလျင်သက်သာလိမ့်မည်ဟု မိန်တော်မူတော်လဲသူတို့သည်နားမထောင်ကြထိုကြောင့်သူတို့သည်တွားရာတွင်လှန်ဆုပ်၍ကျိုးပဲ့ကြော့မိဖန်စီခြင်းသို့ရောက်မည်အကြောင်းဒါဝရဖျားဤနှုတ်ကပတ်တော်သည်သူတို့၌ပြညတ်တစ်ခုပေါ်မှတစ်ခုတစ်ခုပေါ်မှတစ်ခုတနီးပေါ်မှတနီးတနီးပေါ်မှတနီးဒီဘက်မှအနှဲငယ်ဟိုဘက်မှအနှဲငယ် ဖြစ်ရလိမ့်မည်အငယ်14မှ22တို့ဖြစ်၍ဆဲရည်တသောယေရုရှလင်မြို့သားအကြီးအကျယ်တို့သာရဖျားဤနှုတ်ကပတ်တော်ကို နားထောင်ကြလောသင်တို့ကငါတို့သည်သေမင်းနှင့် မိတ္တဟာယဖွဲ့ကြပြီးမရဏနိုင်ငံနှင့်အကျွမ်းဝင်ကြပြီးလွှမ်းမိုးသောဘေးသည် ချင်းနှင်းသောအခါငါတို့ရှိရာသို့မရောက်ရ ငါတို့သည်မုသာကိုကိုးစားကြ၏။လှည့်စားခြင်းအောက်၌ပုန်းကွယ်၍နေကြ၏ဟု ဆိုတတ်သောကြောင့်၊အရှင်ထာဝရဘုရားက၊စုံစမ်းသော အမြစ်ကျောက်တည်းဟူသောမလှုပ်နိုင်အောင်မြဲမြံသောတိုက်ထောင့်အမြစ်ကျောက်မြတ်ကိုဇိအုန်တောင်ပေါ်မှာငါချထား၏။ထိုကျောက်ကိုအမှီပြုသောသူသည် ပြေးရသော အကြောင်းမရှိ။တရားမှုကို ဆုံးဖြတ်ခြင်း၊ဖြောင့်မတ်စွာစီရင်ခြင်းကို မြင်းကြိုးနှင့်မှန်ထုတ်အားဖြင့်ငါပြုမိမိုးသည်ရွာ၍ကိုးစားရာမှုသာကိုပယ်ရှားလိမ့်မည်ပုံကွယ်ရာအရက်ကိုလည်းရေလွှမ်းမိုးလိမ့်မည်သင်တို့သည်သေမင်းနှင့်ဖွဲ့သောမိတ္တဟာယပြည့်လိမ့်မည်မရဏနိုင်ငံနှင့်အကျွမ်းဝင်ခြင်းသည်အထမမြောက်ရာလွှမ်းမိုးသောဘေးသည်ချင်းနှင်းသောအခါသင်တို့ကိုလည်းကြော်နှင်းလိမ့်မည် ချင်းနှင်းစဉ်တွင်ပါသွားလိမ့်မည်နံနက်အချိန်ရောက်မြဲအစဉ်တိုင်းနိညာမပြတ်ချင်းနှင်းသည်ဖြစ်၍တည်င်းကြားကမျှအားဖြင့်ထိတ်လန့်ခြင်းအကြောင်းရှိလိမ့်မည်ကရင်သည်ကိုမဆန့်လောက်အောင်တူ၏ဆောင်သည်လည်းမခြုံလောက်အောင်ငယ်၏ဒါဝရဖျားသည်အမှုတော်ဒီဟုသောထူးခြားသောအမှုတော်ကိုပြုခြင်းငှာ၎င်းအလုတ်တော်ဒီဟုသော လုံမြဲမဟုတ်သောအလုတ်တော်ကိုလက်ဆက်တတ်ခြင်းက၎င်းပေရစိန်တောင်ပေါ်မှပြုတ်ကဲ့သို့ ထတော်မူမည်ဂိဘုံခြိုင်ထဲမှရှိတကဲ့သို့ အမျက်ထွက်တော်မူမည်ယခုမှသင်တို့သည်တာ၍ပြင်းစွာသောဆုံးမခြင်းနှင့်လွတ်မည်အကြောင်းနောက်တဖန်ဆဲရည်ခြင်းကို မပြုကြနှင့်ပြည်တပြည်လုံး၌အနှံ့အပြားစီရင်ဆုံးဖြတ်သောတုတ်တင်ပယ်ရှင်းခြင်းရှိလိမ့်မည်ဟု ကောင်းကင်ဘိုကြီးသခင်အရှင်သာရဘုရားထံတော်၌ငါကြားရပြီအငယ်23မှ29ငါပြောတန်ကိုကြား၍မှတ်ကြလော့ငါစကားကိုစိစိနားထောင်နာယူကြလော့လေလုတ်တော်သူသည်မျိုးစေ့ကိုကျဲခြင်းဟံမြေကိုဆွလျက်မြေဆိုင်ကိုခြေလျက်အစင်လေထွန်တက်တော်လေမျက်နာကိုညှိပြီးမှ စမုံနှင့်မျိုးစေ့ ဇီယာမျိုးစေ့ကိုကျဲသည်မဟုတ်လောဂျုံစပားမျိုးစေ့ကိုအတန်တန်ဆက်၍မူယောစပားနှင့်ကောက်စပားမျိုးစေ့အသီးသီးတို့ကို သူတို့အရ၌ကျဲသည်မဟုတ်လောအကြောင်းမူကားသူ၏ဖျားသခင်သည် စီရင်တတ်သောဉာဏ်ကို ပေးတော်မူ၏သူကိုလည်းတွင်တင်တော်မူ၏စမုံနှင့်မျိုးစေ့ကိုလည်းပြင်ပြားနှင့်မနေတတ်ဇီယာစေ့ပေါ်၌လည်းလှဲဘင်းကိုမလိမ့်တတ် စမုန်နှင့်စေကိုဒုံနှင့်၎င်းဇေယစေကိုကျိန်လုံးနှင့်၎င်းရိုက်တတ်၏ဂျုံစပားကိုကားနေတတ်၏သို့တော်လည်းအစဉ်နေတတ်သည်မဟုတ်လှဲပိနှင့်မြင်းတို့ကို နှင်တော်လဲစပားကိုညက်စေတတ်သည်မဟုတ် ထိုအမှုသည်လည်းကောင်းကင်ဘုရားအရှင်သာရဘုရားအကြံပေးတော်မူသော အမှုသည်အကြံပေးတော်မူခြင်းသည်အံ့ဩဖွယ်ဖြစ်၏ဉာဏ်တော်သည်လည်း ထူးဆန်းပေ၏